ခန်းကြီး၁၈အငယ်၁မှ6ထိုကာလအခါဣဒရေလရှင်မင်းမရှိစဉ်ဒံအမျိုးသားတို့သည် အမွေခံစရာမြေကို ရှာကြ၏ထိုကာလတိုင်အောင်အခြားသောဣဒရေလအမျိုးတို့တွင် အမွေခံတိုက်သည့်အတိုင်းမခံရသေးတို့ဖြစ်၍ဒံအမျိုးသားတို့သည်ပြည်ကိုကြည့်ရှုစူးစမ်းစေခြင်းငှာမိမိတို့အမျိုးသားခွန်အားကြီးသော သူရဲ9ယောက်တို့ကို သူတို့နေရန်အရက်ဇောရံမြို့ ဧရှာတောလမြို့မှစေလွတ်လျက်ပြည်ကိုတွား၍စူးစမ်းကြလော့ဟုမှားလိုက်ကြသည့်အတိုင်းသူတို့သည်အေဖရင်တောင် မိခာအိမ်တို့ရောက်ပြီးလင်တဲခို၍နေကြ၏မိခာအိမ်၌ရှိစဉ်အခါလေဝိလူလင်ဤစကားတန်ကိုမှတ်မိ၍သူနေရာသို့ဝင်လင်တင်ဒီဤရက်သို့အပေကြောင့်ရောက်သည်ဤသူနှင့်အပေသို့ဆိုင်သည် အပေသို့လှုပ်၍နေသည်ဟု မေးတော်ထိုသူက မိခာသည် ဤမည်သောအမှုဤမည်သောအရာကို ပေး၍ငါကိုငှားသဖြင့်ငါသည်သူ၏ယေဘုဟိတ်လုံနေသည်ဟု ပြန်ပြော၏သူတို့ကလည်းအကျွန်ုပ်တို့သည်ယခုခရီးသွားရာတွင်အကြံမြောက်မီမမြောက်မီကိုတိမိအကြောင်းဘုရားသခင်ကို မေးမြန်းပါလော့ဟုတောင်းပန်သည့်အတိုင်းယေဘုဟိတ်ကညင်ဝတ်စွာသွားကြလော့တင်တို့သွားရလမ်းကိုထာဝရဘုရားကြည့်ရှုတော်မူသည်ဟု ပြန်ပြော၏ အငယ်9မှ30ထိုလူ9ယောက်တို့သည်ထွက်သွား၍လက်ရှမြို့သို့ရောက်သည်ဖြင့်မြို့သားတို့သည်ဇီးတုံအမျိုးသားတို့တတိမရှိတကဲ့သို့တတိမရှိမစိုးရင်ပဲညင်ဝတ်စွာ နေကြောင်းကို၎င်းဆုံးမပိုင်သောမင်းမရှိကြောင်းကို၎င်းဇီးတုံအမျိုးသားတို့နှင့်ဝေး၍အဘယ်သူနှင့်မျှအမှုမဆိုင်ကြောင်းကို၎င်းကြည့်ရှုပြီးမှအမျိုးသားချင်းရှိရာဇောရမျိုးအေရှာတောလမျိုးတို့ ပြန်လာ အမျိုးသားချင်းတို့ကသင်တို့သည်အဘယ်သို့ ပြောကြမည်နည်းဟု မေးတော်သူတို့ကထ၍တွားတိုက်ကြကုန်အံ့ထိုပြည်သည်ကောင်းမွန်သောပြည်ဖြစ်သည်ကိုငါတို့မြင်ပြီးငြိမ်ဝတ်စွာ နေကြသေးသလိုထိုပြည်ကိုတင်းယူဝင်စားခြင်းငှာမဖြစ်နှွှဲကြနှင့်တွားလင်သတိမရှိသော လူမျိုးနှင့်ကျယ်ဝန်းသောပြည်ကို တွေ့ကြလိမ့်မည်ဘုရားသခင်သည်တင်တို့လက်၌အတော်မူမည်ထိုပြည်၌မြေကြီးဥစ္စာ စုံလင်လျက်ရှိသည်ဟု ပြောဆိုကြ၏အငယ်7မှ20ထိုအခါဇောရမျိုးအေရှာတောလမျိုးမှဒံမျိုးသားလူ600တို့သည်စစ်တိုက်လက်နှင့်ပါလျက်ခြိသွားကြ၏တောရတွင်ယူဒခရိုင်ကိရယယာရီမျိုးမှစခန်းချကြ၏ထိုရက်ကိုယနေ့တိုင်အောင်ဒံအမျိုးတက်ဟု၍တွင်တည်းကိရယယာရီမျိုးနောက်မှရှိ၏ ထိုအရမှသွား၍အေဖရင်တောင်၌မိခာအိမ်သို့ရောက်ကြ၏ထိုအခါလဲရှမြို့ကိုစူးစမ်းခြင်းငှာသွားသော သူ9ယောက်တို့ကဤအိမ်တို့၌တင်တိုင်းတော်တေရယုတ်ထုထုသောယုတ်ထုသွန်းသောယုတ်ထု ရှိကြောင်းကိုသိသလိုအဘယ်သို့ပြုအပ်မည်ကိုဆင်ခြင်ကြလော့ဟု အမျိုးသားချင်းတို့အားဆိုသောသူတို့သည်ထိုအရက်သို့လှည့်သွားသည်ဖြင့်လေဝိလူလင်နေရာမိခာအိမ်သို့ရောက် သူကိုနှုတ်ဆက်ကြ၏စစ်တိုက်လက်နှင့်ပါသောဒံအမျိုးသား600တို့သည်တကားဝ၌နေကြ၏လက်ရှမျိုးကိုစူးစမ်းသော လူ9ရုပ်တို့သည်မိခာအိမ်သို့ဝင်၍ထုသောရုပ်ထုတင်တိုင်းတော်တေရရုပ်ထုသွန်းသောရုပ်ထုတို့ကိုယေဘရဟိရှေ့မှယူကြ၏ယေဘရဟိကလည်းအဘယ်သို့ပြုကြသနည်းဟုမေးတော်သူတို့ကတိတ်ဆိတ်စွာနေပါကိုရောနှုတ်ကိုလက်နှင့်ပိတ်၍အကျွန်ုပ်တို့နှင့်ကြွပါ အကျွန်ုပ်တို့အဖလုပ်ပါယေပရောဟိတ်လုပ်ပါတအိမ်တောင်၌သာယေပရောဟိတ်လုပ်ကောင်းသလိုဣဒရေလအမျိုးအနွယ်တို့တွင်တမျိုးတနွယ်လုံး၌ယေပရောဟိတ်မလုပ်ကောင်းသလိုဟုဆိုကြသောယေပရောဟိတ်သည်ဝမ်းမြောက်၍တင်တိုင်းတော်တေရယုတ်ထုထုသောယုတ်ထုကိုယူလျက်ထိုလူစုထဲသို့ဝင်သွားလေ၏အငယ်27မှ25ထိုသူတို့သည် သူငယ်များတိရစ္ဆာန်များ ဝန်ဆလဲများကိုအူသွားစေသဖြင့်ကိုယ်တိုင်လိုက်လျက်လှည့်သွားကြ၏မိခာအိမ်နှင့်ဝေးသောအခါမိခာ၏အိမ်နီးချင်းတို့သည်စီဝေး၍ဒံအမျိုးသားတို့ကိုမိအောင်လိုက်ကြ၏ကျွေးကြော်သောအခါဒံအမျိုးသားတို့သည်လှည့်ကြည့်လျက်တင်းသည်အဘယ်ခင်းရှိ၍လူအပေါင်းတို့နှင့်လိုက်လာသည်ဟု မိခာအားမေးတော်မိခာကတင်တို့သည်ငါလုတ်သောဖျားတို့နှင့်ယေပရောဟိတ်ကိုယူသွားကြသည်တကား ထိုအရာမှတပါငါ၌အဘယ်ရာရှိသေးသနည်းသို့တော်လည်းသင်တို့ကအဘယ်ခင်းရှိသနည်းဟုငါကို မေးကြသည်တကားဟုဆိုလေတော့ဒံအမျိုးသားတို့ကငါတို့တွင်တင့်စကားကိုမကြားပါစေနှင့်သို့မဟုတ်စိတ်ဆိုးသော သူတို့သည်တင့်ကိုတိုက်၍တင့်အသက်နှင့်တင့်အိမ်သားတို့အသက် ဆုံးကောင်းဆုံးလိမ့်မည်ဟုဆိုလျက်ခရီးသွားကြ၏အငယ်26မှ31 မိက္ခာသည် သူတို့ကိုမိမိမနိုင်သည်ကိုသိ၍မိမိအိမ်သို့ ပြန်သွားလေ၏။ဒန်အမျိုးသားတို့သည် မိက္ခာလုပ်သောအရာတို့နှင့်သူ၌နေသောယဇ်ပုရောဟိတ်ကိုယူသွား၍သတိမရှိငြိမ်ဝပ်စွာနေသောလဲရှမြို့သားတို့ဆီသို့ရောက်သဖြင့်၊ထားနှင့်လုပ်ကြံ၍မြို့ကိုမီးရှို့ကြ၏။ဇိဒုန်မြို့နှင့်ဝေးသောကြောင့်၎င်း၊အဘယ်သူနှင့်မျှအမှုမဆိုင်သောကြောင့်၎င်း ကယ်နှုတ်သောသူမရှိ ထိုမြို့သည်ဘေရဟောဘမြို့အနားမှရှိသောဂျိုင်း၌တည်ထိုအရ၌မြို့တစ်ကိုတည်၍နေကြ၏ထိုမြို့ကိုသူတို့အမျိုး၏အဖဣဒရေလ၏သားဒံအမိကိုမိသည်ဖြင့်ဒံမြို့ဟု၍တွင်ကြ၏ထိုမြို့အမိဟောင်းကလဲရှသည်ဒံအမျိုးသားတို့သည် မိခါထုသောရုတ်ထုကိုတီထောင်၍မနာရှေသားဂေယရှုံဤသား ယောနသန်နှင့်သူ၏သားတို့သည်သေတ္တာတော်ကိုသိမ်းသွားသည့်နေ့တိုင်အောင်ဒန်အမျိုး၌ယဇ်ပုရောဟိတ်လုပ်ကြ၏။ဘုရားသခင်၏အိမ်တော်သည်ရှိလောမြို့၌ရှိသည်ကာလပတ်လုံးမိက္ခာသွန်းသောရုပ်တုကိုလည်းတည်ထောင်ကြ၏။